အခန်းကြီး21အငယ်1မှ3ဤဒေလအမျိုးသည်အတရိန်လမ်းဖြင့်လာကြသည်တည်င်းကို တောင်မျက်နှာ၌နေသောခါနန်အမျိုးအာရတ်မင်းကြီးကြားလျင်ဤဒေလအမျိုးကိုစစ်တိုက်၍လူအချို့တို့ကိုဖမ်းဆီးသိမ်းသွားလေ၏ဤဒေလအမျိုးကလည်းကိုရိုဒီဤလူမျိုးကိုအကျွန်ုပ်တို့လက်သို့အံ့တော်မူလျင် သူတို့မျိုးများကိုရှင်းရှင်းဖျက်ဆီးပါမည်ဟု ထာဝရဘုရားအားတစ္ဆာဂတိပြုလေ၏ထာဝရဘုရားသည်လည်းဣဒရေလအမျိုး၏စကားကိုနားထောင်၍ထိုခန္ဓာအမျိုးသားတို့ကိုအတော်မူ၏သူတို့နှင့်သူတို့မျိုးများကိုဣဒရေလလူတို့သည် ရှင်းရှင်းဖြစ်စည်း၍ထိုအရက်ကို ဟောမာအမည်ဖြင့်သမုတ်ကြ၏အငယ်၄မှ၉ဟောရတောင်မှထွက်၍အေဒုံပြည်ကိုဝိုင်းခြင်းဟံအေဒုံပင်လယ်လမ်းဖြင့် ချီတွားကြစဉ်အသွားခက်သောကြောင့်လူများတို့သည် စိတ်အားလျော့ကြ၍တင်သည်ငါတို့ကိုဤတော၌တေစေခြင်းဟံအေဂုတုပြည်မှအဘဲကြောင့်ဆောင်ခဲ့သည်။မုတ်မရှိရေလည်းမရှိဤပော့ပြက်သောစားစရာကိုလည်းငါတို့သည် အလွန်ယွန်ရှာဤဟုဘုရားသခင်နှင့် မောရှေကိုဆန့်ကျင်ဘက်ပြု၍ဆိုကြ၏။ထိုအခါသာရဖျားသည်ဣဒေလအမျိုးသားတို့တွင် မိမွေများကိုစေလွတ်တော်မူ၍လူအများတို့သည် အကိုက်ခံရသဖြင့်သေကြ၏ထိုကြောင့်လူများတို့သည် မောရှေထံသို့လာ၍အကျွန်ုပ်တို့သည်သာရဖျားနှင့်ကိုရော့ကိုဆန့်ကျင်လျက် ပြောဆို၍ပြစ်မှားပါပြီသာရဖျားသည် မွေများကိုအကျွန်ုပ်တို့မှပယ်ရှားတော်မူမည်အကြောင်းဆုတောင်းပါဟုလျှောက်လင်မောရှေသည် လူများအဖို့ဆုတောင်းလေ၏ ထာဝရဘုရားကလည်းမီးမွေရုပ်ကိုလွတ်၍တိုင်ပေါ်မှာမြှောက်ထားလော့အကြိုက်ခံရသောသူတိုင်းကြည့်ရှုလျင်အသက်ချမ်းသာရလိမ့်မည်ဟု မောရှေအားမိန့်တော်မူသည့်အတိုင်းမောရှေသည်ကြေးဝါဖြင့်မွေကိုလှုပ်၍တိုင်ပေါ်မှမြှောက်ထားပြီးလျင် မွေကြိုက်သောသူမည်သည်ကကြေးဝါမွေကိုကြည့်ရှုသောအခါ အသက်ချမ်းသာရကြ၏အငယ်၁၀မှ၂၀ တဖန်ဣသရေလအမျိုးသားတို့သည် နေရာပြောင်း၍ဩဗုတ်အရပ်၌စားခန်းချကြ၏။ဩဗုတ်အရပ်မှ ပြောင်းပြန်၍နေထွက်ရာဘက်၊မောဘပြည်ရှေ့တွင်ရှိသောတောမှာဣဇာဗာရိမ်အရပ်၌စားခန်းချကြ၏။ထိုအရပ်မှပြောင်း၍ဇာရက်ချောင်းနား၌စားခန်းချကြ၏။ထိုအရပ်မှတဖန်ပြောင်းပြန်၍အာမောရိပြည်နယ်နှင့်စပ်သောတော၌ရှိသော အာနုံချောင်းနာတစ်ဖက်တစ်ချက်၌စခန်းချကြ၏အာနုံချောင်းကမောဘပြည်အာမောရိပြည်စကြအပိုင်းခြားဖြစ်သည်ထိုတို့နှင့်ညီဒါဝရဖျားစစ်တိုက်စာ၌ကဇာရက်အယတုပအယအာနုံချောင်းတို့အာရပြည်တို့စီး၍မောဘပြည်အနား၌ရှောက်သွားသောချောင်းအသွဲသွဲဟု လာသည်အာနုံချောင်းမှဘေရရေတွင်သို့ခရီးသွားကြ၏ ထိုရေတွင်းကအခြားမဟုတ်၊ထာဝရဘုရားက လူများကိုစုဝေးစေလော့။ရေကိုငါပေးမည်ဟု မောရှေအားမိန့်တော်မူရာ၌ရည်ဆောင်သောရေတွင်းဖြစ်သတည်း။ထိုအခါဣသရေလအမျိုးက၊အိုတွင်းရေ၊ထွက်လော့။ထွက်အောင်သီချင်းဆိုကြလော့။တရားမင်းစီရင်သည်အတိုင်း၊မှူးမတ်တို့သည် ရေတွင်းကိုတူးကြပြီ။လူတို့တွင် အကဲအမှူးတို့သည်တောင်ဝေးတို့နှင့် ရေတွင်းကိုတူးကြပြီဟု တည်ခြင်းဆိုလေ၏ထိုတောမှမတ္တနာအယတ်တို့၎င်းမတ္တနာအယတ်မှ နဟာလီလအယတ်တို့၎င်းနဟာလီလအယတ်မှဗာမုတ်အယတ်တို့၎င်းဗာမုတ်အယတ်မှမောဘကျိုင်းတို့၎င်းယေရှိမုန်မြို့ကိုမျက်နှာပြုသောပိတကာတောင်ထိပ်တို့၎င်းခยีတွားကြ၏ငွေ27မှ32 ထိုအခါဣသရေလအမျိုးသားတို့သည် အာမောရိရှင်ဘုရင်ရှိဟုန်မင်းထံသို့သံတမန်တို့ကိုစေလွှတ်လျက်၊အကျွန်ုပ်တို့သည်မင်းကြီးပြည်အလယ်၌ရှောက်၍သွားပါရစေ။လယ်ယာသို့၎င်း၊စပျစ်ဥယျာဉ်သို့၎င်းမဝင်ပါ။တွင်းရေကိုလည်းမသောက်ပါ။မင်းကြီးပြည်ကို မလွန်မှီတိုင်အောင် မင်းလမ်းသို့သာရှောက်လိုက်ပါမည်ဟု အခွင့်တောင်းကြ၏။ ထိုပြည်အလယ်၌ရှောက်သွားရသောအခွင့်ကိုရှိဟုန်မင်းသည်ဣသရေလအမျိုးသားတို့အားမပေး၊မိမိလူအပေါင်းတို့ကိုစုဝေးစေ၍ဣသရေလအမျိုးသားတို့ကိုဆီးတားခြင်းငှါသူတို့ရှိရာတောသို့ထွက်၍ယာဟတ်မြို့သို့ရောက်ပြီးလျှင်စစ်တိုက်လေ၏။ထိုမင်းကိုဣသရေလအမျိုးသားတို့သည်ထားနှင့်လုပ်ကြံ၍၊အာနုန်ချောင်းမှသည်ယဗ္ဗုတ်ချောင်းတိုင်အောင်၎င်း၊အမ္မုန်အမျိုးသားနေရာတိုင်အောင်၎င်း ထိုမင်းပိုင်သောမြေကိုသိမ်းယူကြ၏။အမ္မုန်အမျိုးသားနေရာနယ်စပ်ကားအားကြီး၏။ထိုသို့ဣသရေလအမျိုးသားတို့သည် ဟေရှဘုန်မြို့မှစ၍အာမောရိအမျိုးသားနေသောမြို့ရွာရှိသမျှတို့ကို သိမ်းယူ၍နေကြ၏။ဟေရှဘုန်မြို့ကား၊မောဘပြည်ကိုအစိုးရသော အရင်ရှင်ဘုရင်နှင့်စစ်တိုက်၍အာနုန်ချောင်းတိုင်အောင်ပြည်ကိုလုယူသော အာမောရိရှင်ဘုရင်ရှိဟုန်မင်းနေသော မြို့ဖြစ်သည်။ထိုအကြောင်းကိုရည်ဆောင်၍လင်္ကာဆရာတို့ကဟေရှပုံမြို့သို့တွား၍တဖန်တည်ကြစို့ရှိဟုန်ဘီရင်နေသောမြို့ကို ပြင်ဆင်ကြစို့ရှိဟုန်ဘီရင်နေရာဟေရှပုံမြို့မှမီးရှံထွက်၍မောဘပြည်အာရမြို့နှင့်တကွအာနုံချောင်းနှံမြင့်သောအရ၌အစိုးရသောမင်းတို့ကိုလောင်လေပြီ။အိုမောဘပြည်တင်းဒီအမင်္ဂလာရှိ၏ ။အိုခေမုရှတပည့်တို့၊သင်တို့သည်အကျိုးနည်းကြပြီ။ပြေးရသောမိမိသားသမီးတို့ကိုအာမောရိရှင်ဘုရင်ရှိဟုန်လက်သို့ရောက်စေခြင်းငှါထိုဘုရားသည်အခွင့်ပေးပြီတကား။တဖန်ငါတို့သည်အာမောရိသားတို့ကိုတိုက်ပြန်သောကြောင့်၊ဟေရှဘုန်ပြည်သည်ဒိဘုန်မြို့တိုင်အောင်ပျက်လေပြီ။မေဒဘမြို့နှင့်နီးစပ်သောနောဖာမြို့တိုင်အောင်သူတို့ကိုသုတ်သင်ပယ်ရှင်းကြပြီဟုဆိုသတည်း ထိုသို့ဣသရေလအမျိုးသားတို့သည် အာမောရိပြည်၌နေရကြ၏။မောရှေသည်လည်းယာဇာမြို့ကိုစူးစမ်းခြင်းငှါလူကိုစေလွှတ်ပြီးလျှင်၊ထိုမြို့ရွာတို့ကိုသိမ်းယူ၍အရင်နေသောအာမောရိအမျိုးသားတို့ကိုနှင်ထုတ်ကြ၏။တဖန်ဣသရေလအမျိုးသားတို့သည်လှည့်၍ဗာရှန်ပြည်သို့ခရီးသွားကြ၏။ ဗာရှန်ရှင်ဘုရင်ဩဃသည်မိမိလူအပေါင်းတို့နှင့်ဧဒြိအရပ်မှစစ်တိုက်ခြင်းငှာချီသွား၏။ထာဝရဘုရားကလည်း၊သူ့ကိုမကြောက်နှင့်။သူနှင့်တကွသူ၏လူအပေါင်းတို့ကို၎င်း၊သူ၏မြေကို၎င်း၊သင့်လက်၌ငါအပ်ပေးပြီ။ဟေရှဘုန်မြို့နေအာမောရိရှင်ဘုရင်ရှိဟုန်ကို ပြုသကဲ့သို့ဤမင်းကိုလည်းပြုရမည်ဟု မောရှေအားမိန့်တော်မူသည်အတိုင်း၊ထိုမင်းနှင့်သားများ လူများအပေါင်းတို့ကိုတယောက်မျှမကြွင်းလုပ်ကြံ၍သူ၏ပြည်ကိုသိမ်းယူကြ၏။